ခန်းကြီး37အငယ်1မှ7တပန်သာရဖျားဒီမောရှိအားမိန်တော်မူပြန်ဒီကနားထောင်လော့ငါဒီယူဒအမျိုးသားဟူရဤသားဖြစ်သောဥရိဤသားဘေဇလီလန့်ကိုအမိဖြင့်ခန့်ထား၏သူသည်ရွှေငွေကြေးဝါကိုလှုပ်သောအတက်ကြောက်ကိုတွေး၍စီသောအတက်တစ်သားကိုထုလုပ်သောအတက်နှင့်အမျိုးမျိုးသော အလုတ်ကို ထူးဆန်းစွာ လုပ်တတ်မည်အကြောင်း၊ဉာဏ်ပညာနှင့်တကွသိပ္ပံအတတ်အမျိုးမျိုးတို့ကိုငါပေး၍ဘုရားသခင်၏ဝိညာဉ်တော်နှင့် ပြည့်စုံစေ၏။သူနှင့်အတူဒန်အမျိုးသား၊အဟိသမက်၏သားအဟောလျာဘကိုလည်းငါခန့်ထား၏။ငါသည်သင့်အားမှာထားသမျှတို့ကို လိမ္မာသော သူ အပေါင်းတို့သည် လုပ်တတ်မည်အကြောင်း၊သူတို့နှလုံးထဲသို့ဥာဏ်ပညာကိုငါသွင်းထားပြီ ထိုသူတို့သည်ပရိသတ်စည်းဝေးရာတဲတော်၊သက်သေခံချက်သေတ္တာ၊သေတ္တာအပေါ်မှာတင်သောသေတ္တာအဖုံး၊တဲတော်တန်ဆာရှိသမျှကို၎င်း၊စားပွဲနှင့်စားပွဲတန်ဆာကို၎င်း၊စင်ကြယ်သောမီးခုံနှင့်မီးခုံတန်ဆာရှိသမျှကို၎င်း၊နံ့သာပေါင်းရှို့သော ပလ္လင်၊မီးရှို့ရာယဇ်ပူဇော်သောပလ္လင်တန်ဆာရှိသမျှကို၎င်း၊အင်တုံနှင့် အင်ဒုံခြေထောက်ကို၎င်းအမှုတော်ကိုထမ်းเสียအဝတ်ယေဘရဟိအမှုကိုဆောင်သောအခါယေဘရဟိအာယုန်နှင့်သူဤသားဝတ်ဖို့တန်ရှင်းသောအဝတ်ကို၎င်းလိမ့်เสียစီနှင့်တန်ရှင်းရာဌာန၌သုံးဖို့နန္တာဘောင်းငွေးကို၎င်းငါမှားထားသည်မြအတိုင်းလောက်ရကြမည်ဟုမိန်တော်မူ၏အငယ်၁၂မှ၁၈ တဖန်ထာဝရဘုရားကတင်သည်ဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာငါသည်တင်တို့ကိုတန်ရှင်းစေသောထာဝရဘုရားဖြစ်ကြောင်းကိုတင်တို့သိစေခြင်းဟာငါနှင့်တင်တို့၏သားစဉ်မြေးဆက်ဆက်ချာ၌လက္ခဏာတက်တည်ဖြစ်ဖို့ရာငါဥပုံနေ့ကိုစင်စစ်စောင့်ရကြမည်ဥပုံနေ့သည်တင်တို့အားတန်ရှင်းသောကြောင့်ထိုနေ့ကိုစောင့်ရကြမည်ဥပုံနေ့ကိုဖျက်တော်သူတိုင်းအသေးခံရမည် ထိုနေ့၌အလုလုသော သူမည်သည်ကားမိမိအမျိုးမှပယ်ရှင်းခြင်းကိုခံရမည်၆ရက်ပတ်လုံးအလုလုရမည်တတမနေ့သည်သာရဖျားအားတန်ရှင်း၍ငြိမ်ရသော ဥပုံနေ့ဖြစ်၏ဥပုံနေ့၌အလုလုသော သူမည်သည်ကားဧကံအမှန်အသေးခံရမည်တို့ဖြစ်၍ဣဒရေလအမျိုးသားအစဉ်အဆက်တို့သည်သာဝရဗြိဉ္ဉ်ဖြစ်စေခြင်းက ဥပုပ်နေ့ရက်အစဉ်တိုင်းဥပုပ်ဆောင်ရကြမည်ထိုတို့ဆောင်လျင်ငါနှင့်ဣဒေလအမျိုးသားဆက်ကြား၌ထာဝရလက္ခဏာတက်တည်ဖြစ်လိမ့်မည်အကြောင်းမူကားထာဝရဘုရားသည်မိုးကောင်းကင်နှင့်မြေကြီးကို6ရက်တွင်ဖန်ဆင်း၍တတမနေရ၌မြေဝတ်စွာနေလျက်အာဖြစ်တော်မူသည်ဟုမောရှိအားမိန်တော်မူ၏ထိုသို့ဘုရားသခင်သည်တိနာတောင်ပေါ်မှမောရှိနှင့် နှုတ်ဆက်တော်မူသည့်အဆုံး၌လက်ညိုးတော်နှင့်အခရာတင်သောတက်သေးခံချက်ကြောက်ပြားနှစ်ပြားကိုပေးတော်မူ၏